ဒီနေ့ဟောဖို့စီစဉ်ထားတဲ့တရားကကြားရန်အေးဖို့နွားမမွေးနဲ့တရားကြားရန်အေးဖို့နွားမမွေးနဲ့တရားတော်ဟောမလို့သောမိကိစ္စမအခန္ဓာရောတရတပရိမဏပမဗန္တိဇာယိနောမာရပါဏနာဘိက္ခေယောရှင်သာချက်မြင်ရတဲ့ သောမယိတေရောတိကိစ္စမာရပမင်္ဂလာဟောဝိပါဒနာတရားအလုံးကိုအာရုံနေပြီအာရုံပါသာသာဓမ္မဘိအာရုံမှာတော့အဲ့ဒါဒါရောနိဗ္ဗိညုံရယုံရသွန်နေကြပါဘူးသာသာဓမ္မဘိအာရုံမှာတော့အဲ့ဒါဒါရောကြားရန်ဤဖို့နွားမဝိနဲ့တရားတော်ဟောပြီးနိဗ္ဗိညုံရယုံရသွန်နေကြပါဘူးဤနာတော်များနိဗ္ဗိညုံရတဲ့အတိုင်းကျင့်ကြကုန်လည်း ဒါရင်တော့ဝိပဿနာဉာဏ်ဖြင့်မဉာဏ်ပြီးတော့ဖြင့်ကိရိယာမိုက်တော့ကိုချုပ်မြိုင်နိုင်တော့သို့ရတာနဲ့မာရဗန္နာသိမင်းလက်တွဲမှာပါမောသံဒီလောမြောက်ကြပေကုန်တည်းဟောလူတိရစ္ဆာန်လမ်းွဲတရားတော်ဆိုတဲ့အမည်နဲ့ တရားတစ်ခုဟောလာခဲ့တယ်လောကနေဆရာသတုရင်္ဂဗရအမကြီးရဲ့ကောသနမေတုနနိဒာဂောနိပောတိဝိဒတိဝိဇာဝိတိလောပောတတတံဟိနောဂောနာသမောဘဝေလူတွေဆုံးမရဲ့စကားဂါထာစာပဲအမှတ်နဲ့တည်းနဲ့ဒေဆောင်လဲ15ဆောင်လဲသာဥလောကကြီးဒီမှာရှိတယ် အခုဝိဝိဒနဲ့သာရွတ်မှာဒီနာမရူပပရိဒေယဉာဏ်ကနေဆက်လေးဘောဓရပုညာအဲ့ဒါကိုဉာဏတတနာဝိဇာလို့ခေါ်တယ်။အမတ်ဆေငါမြင့်ဉာဏ်ကိုအာသောဖရာဝိဇာလို့ခေါ်တယ်။အဲ့ဝိဇာဆိုရဲအတိမရှိသူတိုင်တော့ဘောနာသမုံကိုနွားနဲ့တူတယ်။လူမျိုးထားပေမဲ့ စိတ်ကနေဆက်ပြီးဉာဏ်လက္ခဏာဝိဇ္ဇာဆိုတဲ့အသည့်15အာလောကိယဝိဇ္ဇာဆိုတဲ့အသည့်မရှိခြင်းကြောင့်ပိုလူကိုနွားနဲ့တူတယ်လို့ဆိုရတယ်။ဘာလို့တူတယ်ဒီလောကမှာစားတာအိဒါမေရုံမျိုးရတာနွားမှလည်းရှိလူမှလည်းရှိတယ်။အဲဒါကြောင့်မို့လို့ရဟန်အေးကိုနွားမမွေးနဲ့တရားတော်လို့အမည်ပေးပြီးဤပရိယတမျိုး ပရိပိသကဟောကြရတယ်ကြားဆိုတာပါတယ်နာနာတ္ထာဥလောကနာတိဆိုတာရှိတယ်နာနာဆိုတာအမျိုးမျိုးတ္ထာဆိုတာဆရာဥလောကနာဆိုတာကိုယ်ွယ်တာပဲဘုရားအမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းပြီးကိုယ်ွယ်ရတယ်ဘေးအဲ့ဒါကိုကြားခေါ်တယ်အဲဒီ တရားမျိုးမျိုးပြောင်းကြပြီးတော့ပို့ဝေရတဲ့ကြားယံအေးဖို့ဉာဏတရဏဝိဇ္ဇာအာသောဖျဝိဇ္ဇာအတိရအောင်မိဂရာဝိပဿနာတရားအလုံးအားထုတ်အဲအားထုတ်လို့ဒီအသိဉာဏ်ဝိဇ္ဇာရရရင်နွားတယ်မလူတော့ဘူးနွားတယ်မလူရင်နွားမဟုတ်တော့ဘူးနွားမဟုတ်လို့ရှင်ကိုမနွားမရှိဘူးနွားမရှိတော့အဲဒီဆရာမျိုးမျိုး ကိုယ်ဝယ်ရတဲ့ကြားရံပြီးအေးသွားတော့အဲ့ဒါကိုရွယ်ပြီးတော့ကြားရံအေးဖို့နွားမဝဲတဲ့တရားတော်လို့အမိတတ်ထားတယ်အဲဒီနေ့ခေရောဟုတ်အတိတ်ခေကရောခေစစ်စစ်ပါရင်နဲ့အချိန်ကုန်လာခဲ့ကြတယ်ကြားခေါ်တဲ့ အရာအမျိုးမျိုးကိုယ်ဝရတဲ့ဘေးကလွတ်မြောက်ပြီးအလုပ်တွေနဲ့အချိန်ကုန်ခဲ့ကြသလားသိကြရမယ်ဒီလိုဘဝတစ်နှစ်တာဒီလိုအမိကြီးကအဖိုးအမွားတို့ရဲ့အတိတ်ကာလဟောဟောဟောရှင်းရှင်းကဘာကောင်းများစွာအတိတ်ကာလတွေပြန်သုံးတာပြီးတော့သိကြရမယ်ဒါန ဒါနဆိုတာသူတော်ကောင်းတွေလုပ်ရအလုပ်ပဲဒါနလုပ်ရင်ဘယ်လိုကျိုးမြတ်နေရလဲဒါနံသက္ကတာသောပါဏံဒါနံပါတိယမုဒ္ဓမံဒါနဥဒ္ဒံမေကံဒါနံမောက္ခပရံဝရဒါနဆိုတာသက္ကတာသောပါဏံနတ်ကြီးတဲ့ကိုတောင်းနိုင်ရတူရဲ့ဒါနဆိုတာခရီးသွားတဲ့အခါ စားစရာတောက်စရာရိတ်ခါတို့ကြီးနေတူတယ်ကိုသမင်းတို့ပါလားသမင်းမှုပါလားအကျဉ်းချတက်တော်တဲ့နေရာသမင်းမှုသမင်းတို့ဖြီးဝဲစားရုံပဲအဲဒီလိုမှလို့ရိတ်ခါတို့နေတူတယ်တန်လျာမိခွားနေကြတာကိုဒါနဥဒုဒမေကံအဲဒါနဆိုတာလူဘဝသွားဖို့သူ့ကြောင့်သာရတဲ့လမ်းမတော်ကြီးနေ တူတယ်နတ်ဘဝသွားဖို့ပြုဆောင်ထားတဲ့လမ်းတော်ကြီးနဲ့တူတယ်အဲဒါဖြင့်ဒါနမောက္ခဗရံဝရံအမြတ်ဆုံးဖြစ်တဲ့နိဗ္ဗာန်သွားဖို့လမ်းတော်ကြီးနဲ့ဖြစ်ပါတယ်ဒါနနဲ့နိဗ္ဗာန်ရောက်တယ်လို့ပြောတာဒါနမောက္ခဗရံဝရံဒါတော့ဒီထောက်ကနေပြောရတာပဲအဲ့ဒီထောက်ကနေပြောတော့ဒါနနိဗ္ဗာန်ရောက်တယ်ဒီအလုံးမလို့ကြဘူးဒီနေ့ ဒါနကိုနိဗ္ဗာန်ရောက်အောင်ဘယ်လိုလုပ်ဖို့ရမလဲလို့သိက္ခာလင်္ကာသိက္ခာပရိက္ခာဒံဒါနံလေးပြီဒါနဆိုတာသမထစိတ်ဝိပဿနာစိတ်ရဲ့အဆံအယံသမထစိတ်ဝိပဿနာစိတ်ရဲ့အဆံအယံဒါနအခုတော့ပြောနေကြတာဝိပဿနာခံရတဲ့ဒါနမှာမြတ်တယ်မြတ်စွာဘုရားဟောတာသိက္ခာလင်္ကာသိက္ခာပရိက္ခာဒံဒါနံလေး ဒါနဟာဝိပဿနာရဲ့ခြံဉာဏ်လို့သာမြတ်တော်ကြတာဟောဒါနဟာသမထရဲ့ခြံဉာဏ်လို့သာမြတ်တော်ကြတာဟောအဲ့ဒါမြောက်ဉာဏ်ဝိပဿနာဉာဏ်နဲ့ဒါနမှာမြတ်တယ်လို့သုံးပြရတော့ခက်ကုန်တာဘောဒီဒါနဟာမောက္ခပရဝရနိဗ္ဗာန်ပြီးဖို့တွန်းရည်ရှိတော်မလဲအဲဆိုရအောင်ဒါနလောက်သာမောက္ခလောက်သာသိယူ ကားဘိက္ခုကားဝန္တာရောင်ရဲ့မနေလေဝန္တာရောင်ရဲ့မနေလေအဲမိတို့ပါရဲ့ရည်စီပေးတဲ့လူရဲ့စိတ်ကိုဒါနကုသိုလ်လို့ခေါ်တယ်အဲဒီဒါနကုသိုလ်ပေးတဲ့လူရဲ့စိတ်ပေးတဲ့လူရဲ့စိတ်ဒါနကုသိုလ်ဟာဝိပဿနာရဲ့အထံယံသမထရဲ့အထံယံတဲ့ဝိပဿနာရဲ့အထံယံသမထရဲ့အထံယံပြောင်းလို့မှဒီဒါနကနိဗ္ဗာန်ကိုပြီးတော့မှအဲဘယ်နဲ့လုပ်မလဲဒီနေ့ သူ့ပေါင်းပြီးတော့ပြေးရလူရသည်ဒီဒါနအရုံနေ့လေတနက်လူလဲရခြင်းကြောင့်ဘယ်လိုအကျိုးမြတ်တွေရတယ်လဲမိမိတို့လူကျင်နဲ့လူလိုက်ရတဲ့အတွက်အလူကျင်တွေမှာစိတ်ကြည်ရင်ခြင်းစိတ်ရှင်လန်းဝမ်းသာခြင်းဆိုတဲ့အကျိုးလည်းငင်းရတယ်ဒီဒါနပစ္စည်းသုံးတဲ့ပုဂ္ဂိုလ်တွေမှာပါရတယ် ဖာလောင်မှုယောဂဝေဒနာတွေပြောက်ကင်းပြီးတော့ကိုချမ်းသာခြင်းရှိဥစွာရတယ်။သာတယ်ဆိုတာစိတ်ဆင်းရဲကိုဆင်းရဲအဲစိတ်ဆင်းရဲကိုဆင်းရဲမျိုးမှာသာတယ်ဆိုတာကိုဆင်းရဲဒါရိကဒုက္ခသာတော့ရတော့အစာပြောက်သွားတော့ဒီကိုချမ်းသာတာပေါ့။ကိုချမ်းသာမှုကြောင်းပြီးစိတ်ကြည်လင်းပြီးတော့ချမ်းသာလာတယ်။ အဲဒီလိုကိုယ်ဆင်းရဲသိဆင်းရဲကင်းပြီးတော့ကြည်လင်ချမ်းသာနေတဲ့ယောဂီတွေတရားနာရောတရားနာတော့အာယဉာဏ်ရည်တွေနားထောင်မှတ်မိဩပရိယတိသာရဏံပြန်ပွားတယ်တည်တတ်တယ်ဘုရားတော့တဏ္ဍသာဆိုတဲ့ဒါနပစ္စည်းကြောင့်ဟောလောလောဆယ်ဒါနကြောင့်ရနေတဲ့အကျိုးများတယ် အဲရှုမှတ်လိုက်တဲ့အခါကျတော့ပฏิပတ်တိပါရဏဒီယောဂီအများကြီးပဲယောဂီ30လို့30အတွက်ရှုမှတ်ပြီးကျင့်နေတဲ့ပฏิပတ်တိပါရဏပြန့်ပွားတာကိုကျင့်လို့30ကြီး30ကြီး30ကြီးပฏิပတ်တိပါရဏဘာကြောင့်ပြန့်ပွားတည်တာလဲဟောဒီအရုံနေအရုံတဏ္ဍနေလေတာတဏ္ဍ သာသုံးလိုက်ရတဲ့အတွက်ကြောင့်အကျုံးမှကျင့်ပฏิပါတိတာပြန်ဝတည်ရနေတော့မှန်ရင်မှန်ရင်ကျင့်ချင်းအောင်တယ်မှတော့လောက်တာပြီးဟောပฏิရသာသနာရောက်နေတဲ့ရှုမှကျင့်နေတဲ့အဲက10ရောက်အောင်တယ်လို့မှတ်လိုက်တဲ့အခါလှုပ်တာကလေးပြီးတော့အဲ့ဒီ10ရောက်ဆိုပฏิရသာသနာပြန်ပွားတည်ရနေ 20ကျွတ်မှချင်း20လုံးကပေါင်းတယ်မှလည်းကလောက်တာပြီးတော့20အတွက်ပฏิဝေဒသာသနာပြန်ပွားတည်တဲ့လေအခုလိုက်မှဒီမှာယောဂီ340နဲ့ဓမ္မကော550ရာကျော်နေတာပဲအဲဒီကပရိယတိသာသနာပရိပတ်တိသာသနာပရိရသာသနာပြန်ပွားတည်တဲ့လေဆိုတဲ့အကျိုးအမြတ်ဘုရုကြောင့်ရဒီနေ့အရုံနေ့နဲ့တဏှတ်စီသာသုံးလိုက်ရတဲ့ဒါနပစ္စည်းကြောင့် ဒါနဲ့ကြောင့်မသေးခင်အလူရှင်မှာကြည်လဲဆွလန်းဝမ်းသာရဲ့ဆိုတဲ့အကျိုးအလူခံဒီမှာပရိယပฏิပပฏิဝေရာဆိုတဲ့ပါရဏာရီစိတ်ထဲပေါ်လာပြန့်ဝါတည်ရခြင်းအကျိုးဒါနဲ့ကြောင့်ရတာဒီအဲနောက်ဘဝဒီမှာဆိုရင်ဘဝအနာလူပြည့်ရှင်လူအလူရှင်ကသာသက်ရှင်ရောက်ချောချွေရန်ပေါ်ကျော်တော်လွန်ချမ်းသာ အာနာပိုင်သောဤငါမျိုးလွှမ်းမိုးသူ့ရဲ့သာဒါနကုသိုလ်ရှင်ရတရားရလူရဲ့ပုံပြီးအလက်ရှိပုံပြီးရုပ်သောပုံပြီးအချွေယံဘောနာမေကျော်ပုံပြီးတော့ဘဝတွေဆန္ဒအာနာပိုင်ဒီညုံလာမျိုးနောက်ဘဝတွေရနိုင်နေတယ်အဲဒါဒါနကြောင့်ရနိုင်တဲ့အကျိုးမြတ်တွေသိထားပြီးအောင်တော်ရ49ဦးတကူလာပြီးတော့9ရက်မြန်မာနေ့ဆန်း2ရက် ခရိထာ980ခွန်အေးကြီးဆက်ရှိရဲ့တန်နေနေ့ငါတို့လုံအားရှင်တွေစုပေါင်းပြီးတော့အရုံနေသွန်ယောဂီုံသံဃာကုံသက်ကလှူဒါန်းလိုက်တဲ့ဒါနာကုသိုလ်ကြောင့်ဒီအကျိုးဒီအမြတ်တွေရမယ်။ယဉ်ပြီးတွေးရတယ်တွေးတာသာဂာနုပ္ပိသံဃာလို့ခေါ်တယ်။အတွေ့အကြုံကြီးဆက်ရဟောဝေပိတာရဲ့ကာယမှာဒီကစိတ်ဓာဝိတုဒ္ဓီ ဒါနကုသိုလ်ပြန်တွေးမှစိတ်ဓာတ်ဝိသုဒ္ဓိဒီလောက်ပဲရှိသေးတယ်ဒါနမောခဝရံဝရံဒါနဟာမိမကိုပြနေတယ်လို့သာဆိုတာပေါ့မိမကိုပြနေတယ်လို့ဆိုတဲ့ငါးမိမကိုအောင်လုပ်မှဒီကဏ္ဍကမိမကိုပြီးတာလို့ပြီးပြည့်ထားရင်ဒီကဏ္ဍမိမကိုပြီးနိုင်ဘူး။အော်တို့အမျိုးအစဉ်အလားအလေးအကျက် ပိဋိဒေသနာဝမပြည့်ကြည်နေတဲ့ငိုးဆိုရဲအတွင်းနဲ့ဆိုရင်အဲဒီကဏ္ဍကသာရိတ္တဒီပါဒီလောက်တည်းပါတယ်အခုနကပြောတဲ့ဉာဏ်တွေးမှသာဂနုပိသမထဒါနကိုဉာဏ်တွေးမှသိတာလို့ဆိုပြီးအလောက်ပဲရှိတယ်ဒါနအဲ့ဒါနဲ့နိဗ္ဗာန်လို့အဝေးကြီးရှိတယ်ဒါနအဲ့ဒါဘယ်လိုပြောအောင်လုပ်မလဲဉာဏ်တွေးတာကသမထအစိတ် စိတ်ဓာတ်နဲ့ကတော့စိတ်ဓာတ်ပြိပါဒံဒါနဆိုတာသမထရဲ့အခမ်းအရာအခုပြန်တွေးတာဒီပဲဒီဒါနဟာသမထရဲ့အခမ်းအရာပြဟောသိရအောင်ဆိုပြီးစိတ်ချင်းချင်းလေးစိတ်ချင်းချင်းရဲ့ခါကြတော့မှတွေးတယ်တွေးတယ်ဝမ်းတာတယ်ဝမ်းတာတယ်ဝိပဿနာလိုင်းပြောသူ့မှချင်းကျင်းတော့အတွေးကိုသိတာကနာမပရိဒေယဉာဏ်ဝန္တာရာကိုသိတာကနာမပရိဒေယဉာဏ်ဟောပရိယသာသနာ မဲ့ငယ်ရောက်လာပြီဒီဌာနကဆက်ပြီးပါရှုမှကိုရောဘာနာမညာဘုံညာပြီးတော့မှနိဗ္ဗာန်ဒါနဲ့အဲ့ဒီဌာနကနိဗ္ဗာန်ကိုပြီးမှာအဲ့ရှုမှရဲ့အခါကျတော့တွေးတယ်တွေးတယ်ဝမ်းလာတယ်ဝမ်းလာတယ်ရှုမှတော့တွေးတယ်လို့ရှုမှတဲ့သိဟာဝိပဿနာဝမ်းလာတယ်လို့ရှုမှတဲ့သိဟာဝိပဿနာအဲ့ဒီမှာဒါနကဝိပဿနာရဲ့အဆံအရံဖြစ်သွားတော့အဲ့ဒီလိုလုပ်ပါလေအဲကြောင့် ဒါနလောက်သာဒါနလောက်သာသိလူကသိလူကဝန္တာရောက်ရဲ့မနေနဲ့ဝန္တာရောက်ရဲ့ဟောဒီဒါနကိုဒီလောက်လို့ဒီလောက်လို့ပြအောင်တော့ပြီးတဲ့အခါကျတော့ဝိပဿနာလိုင်းရောက်တွေ့ရဝန္တာတယ်သူ့မှာအဲ့ဒီဒီလောက်ပါလို့ဆိုလို့လေဘေးယုံလူယုံရနေတယ်ဝန္တာရောက်ရဲ့မနေပါနဲ့တဲ့ဘေးယုံလူယုံရတဲ့ဝန္တာရောက်ရဲ့နေတဲ့ပုဂ္ဂိုလ်လေးဘယ်လိုဖြစ်တယ် သမိုင်းကြောင်းကိုပြန်သုံးသပ်ကြရမယ်ဘုရားတက်ကကောသလမင်းကြီးမန္တိကမင်းကြီးကြီးကနာမည်တော်ပဲကောသလရှင်ကြီးရဲ့ပြည်သူနဲ့အပြိုင်လူလာသူနိုင်ငံလားဤလူလူတဲ့လေကောသလရှင်ကြီးထောက်လန်းရေးတဲ့ဤလူအလူပြည့်စည်ရမှာမပါတာတွေသိရင်တော့ပဲဟာမပါတာတွေနောက်လေထည့်ပြီးရှင်ကြီးကလူရန်ရောရှင်ကြီးရဲ့အလူပြည့်စည်ရမှာမပါတာသိရင်တော့ပဲဟာဒီလိုက အောက်လမ်းရည်နဲ့ထားခြင်းတို့နောက်နေမပါလာတဲ့ထဲကြီးတို့ကလူကြီးဟန်ရောသူမနိုင်ငါမနိုင်သူမနိုင်ငါမနိုင်ဖြစ်နေတော့သောတရာရှင်လို့ရင်ပါရင်အဲဒီမှာမာလိကမင်းရတာအရှင်ကြီးဘာဖြစ်နေလဲနေမကောင်းလို့လားအိုးမင်းကြီးကမင်းမသိဘူးဟောပြောပြမှသိရမှာပေါ့အဲ့ဒီကြီးတို့ကအမြဲတမ်းငါကရေရှောင်းရှောင်းနေတာအလို ဒါနဲ့ညာအစကပြောပါတော့ဒီဒါနဲ့ပြန်ပြန်တယောက်လုံးကြီးပြီးလို့နိုင်အောင်ဘာကြောင့်မသူနိုင်ရမှာလဲဟောမိုင်းကမိကဝင်ပြီးပြင်လိုက်တယ်ကာလာကလည်းတနေ့နဲ့သူကတစ်ဆယ်နဲ့လေးကလေးနဲ့ဒီကတစ်ဆယ်လေးကလေးတနေ့နဲ့သူကအရိဒ္ဓဒါနခေါ်တယ်ဘုရားတဆူမှာအဲ့လိုအရိဒ္ဓဒါနဘယ်သူမှ မပြောင်းနိုင်တဲ့အလှူတူပဲဖြစ်တယ်။အဲဒီအလှူကြီးအောင်ရင်းရဲ့မိမာလာပဲပြည်တယ်။ဘယ်ယောက်ျားမှမပြည်နိုင်ဘူး။ဘယ်တာတကားတကားမိမာတကားလေးဆိုတော့တန်ဖိုးရှိတယ်နော်။အားတော်မငယ်ကလည်းဘုရားရှင်တိုင်းဘုရားရှင်တိုင်းအာရိဒဒါနအလှူတူပဲရှိတယ်။အဲဒီအလှူရဲ့အလှူလိုက်အမျိုးသမီးရဲ့စီရင်ရတာငါနဲ့လာမိဘရဲ့ဝင်စီရင်လိုက်တယ်။ဤသူမှာမျိုးသမီးမှမရှိပဲ။ဩမြတ်စွာဘုရားနဲ့ယဟန်တော်900 မင်းလည်းမိတယောက်ကြီးရက်ခကိုထားလိုက်တယ်။အဲတတ်နိုင်လေလားဒီလူတွေ။ဒီလိုမှဆင်းမရှိဘူးဟောဆင်းကရှိဘူးမို့ဆင်းနေပါလေ။အဲဒီလိုစီစဉ်လိုက်တာနိုင်ရောပေါ့လေအာရိဒါဒါနအတူတူပြီးသွားတော့ပေါ့။အဲဒီအာရိဒါဒါနအလိုရှင်မရိယာမွေရာကြီးယောဂတလုံးတရားဆွဲကြပြီးတော့သေတော့မယ်။ တစ်ဆက်လေးတွေဒီလိုနေနော်တလေးတွေတစ်ဆက်လေးတွေဒီကဒီအရင်ကြီးလေးတွေကဒီပါလေးရှိသေးတယ်အဲ့ဒီလူတွေသိတော့မယ်ပေရန်ကြီးမှာစိတ်ချမ်းသာကြရာကလေးသွားတရိယာစိတ်ချင်းရဲ့စိတ်ချင်းရဲ့ဆိုတော့ဒေါသအဲကောင်မမလိကလူမြညာတော်ကြီးနတ်ရဆံဖို့မလုံနဲ့နော် အဲထက်လေးကလေးဒါနကုသိုလ်တွေတောင်းလိုက်ကံဒီကောင်ကငါအဝီလေးပို့လိုက်အောင်လေဆိုပြီးဒီကနေ့ကမှသိမကြည်လည်းမချမ်းသာတဲ့ဒေါမနကဒေါရအကုသိုလ်ကအဝီလေးပို့လိုက်တာမန္တိတာမပြောရင်အဲဒါနကုသိုလ်ကလေးလုပ်လို့လုပ်ပြီးတော့အေးနေတာကိုသောရကပြောတယ်ဝိဒါဝိဒုတိဖြေအောင်ဒါနကုသိုလ်ပြန်တွေးပြပေါ်လာတဲ့အတွေ့အကြုံဝမ်းသာမှုကိုဝမ်းသာတယ်ဝမ်းသာတယ်တွေ့တယ်တွေ့တယ်ကျုပ်မှပြီးတော့ နာမရူပပရိဒေယဉာဏ်စားတဲ့ပฏิဝိဒပါရဏနေရောက်အောင်မလုပ်ဘူးဒီမိဗျာအဲ့ဒါကြောင့်သို့ဒါနလောက်သာသာသာသေလူကသေလူကဝန္တာရောင်ရဲ့မနေလေမနိကအဝိဇ္ဇာသွားပြီဒီနေရာမှာလို့နောက်ရောက်မတန်းရဘူးအဝိဇ္ဇာမှာတန်းရကြတယ်။ဒါပြောလိုက်ရင်ဒါနကုသိုလ်ဟာရုပ်တရက်ပေါ်လာတဲ့အကုသိုလ်ကို လွှမ်းလို့နိုင်တဲ့အင်အားမရှိဘူးလို့ဆိုလိုတယ်အားသေးတယ်ဒါနကုသိုလ်ပါပဲအဲဒါကြောင့်ဒါနကုသိုလ်လူပြီးပြီးရောလို့ဒီလိုပြင်မထားနဲ့အားကောင်းအောင်ဒါနကိုသမထပြအောင်လုပ်သမထကနေဝိပဿနာပြအောင်ပြောင်းဝဒနာရှင်ကတို့ရှိတဲ့ညီကဘယ်ဘုံဘယ်ဌာနရောက်ပါလိမ့်မလဲလို့မြတ်စွာဘုရားကိုကျောင်းတော်သွားသွားပြီးမင်းနဲ့မြတ်စွာဘုရားကရောက်လာတဲ့ဘုရားဒီကပြောပြီးမိတ်အောင်လုပ်ထားတယ် မမဲရဘူးအဲခေါင်းရဲ့ကျပြည့်ရောက်မှလာမဲတော့သုတ်ဒီရဏဒီရောက်နေပြီအဝိဇ္ဇမှာလူကြီးတဲ့ခေါင်းရဲ့ကြာတယ်အဲဒီကအဝိဇ္ဇကနေပြီးတော့သုတ်ဒါနကုလူကသုတ်ဒီရဏဒီပို့တယ်တော်ပါရဲ့တိတ်မကြလို့အင်းဒါနတော့ဝင်ရောင်းနေတဲ့နေမနေနဲ့ဟောဝိပဿနာပဲရောက်မှာ သိတာဝိသုဒ္ဓိလုံးပြီးတော့နာမရူပပရိယာယံသိရပရိယာယံတမရယံဥရဝယံယံအဲဒီပရိယာလာကနာတွေညာနဲ့တဏဝိဇာတွေပြည့်မှာလူအဆင့်ကနွားအဆင့်ကကျော်လူအဆင့်ဝိဇာအဆင့်ရောက်ပြီးတော့နာနာတတ္တဩလောကနာပေးပြီးတော့ဘုရားဒီပြာရောပြီးကိုယ်ကိုယ်ရဲ့ပြည့်တဲ့ကလောက်ရောက်မှာဒီနေ့မှာကြာတော့ဒီခေတ်ကဝါရတွေကများလာများပါပြီတဲ့အပြောကြတယ်ကောင်းတယ် အဲဒါကိုယုံကြည်ချက်ဘုရားဘာသာကိုစောင့်ပြီးသွားရင်ဒီလိုကရောက်တော့မှာပဲအဲဒါဘုရားဘာသာယုံကြည်ချက်ဉာဏ်ကိုအထက်ဝင်ရေးအတွက်နွားတဲ့သာဖို့ဣဒ္ဓမတမံဝိကရဝဝိပဒနာတရားအလုံးအာရုံတွေအာရုံပါဒါကလည်းဒါငါဝေအတော်မှာတော့အခါဒါတော့နွားနဲ့ဒါနဲ့ညာနာတရဝိလာအာရောပြဝိလာဖြစ်ရင်နည်းနည်းညောင်ရယုံရလည်းတွန်းလည်းရပါကုန်၏။ပါဠိဒါနမှာ ရှိသေးတယ်မျက်စိနဲ့ရတာသင်္ခဗရအနိလေသတုတ္တနိပါဒပါဠိတော်သံခိတတော်မှာဟောတာတယ်နဲ့ဆိုတော့သံဃာဓမ္မအမဲတရားသံဃာဥပါကအမဲအကျိုးအမဲတရားကအမဲအကျိုးပဲဒီဟဲ့သုဒ္ဓဓမ္မအစီတရားသုဒ္ဓဥပါကအစီအကျိုးကိုပြီးရဲ့သံဃာသုဒ္ဓဓမ္မအစီအမဲရောတဲ့တရားကသံဃာသုဒ္ဓဥပါကအစီအမဲရောတဲ့အကျိုးကိုပြီးတယ် အာသနာအာဒုက္ခဓမ္မအပြူလည်းမဟုတ်အမဲလည်းမဟုတ်တဲ့တရားကအာသနာအာဒုက္ခဝိပါကအပြူလည်းမဟုတ်အမဲလည်းမဟုတ်တဲ့အကျိုးကိုပေးတယ်အဲဒီတော့ဒါနကမှာအပြူအမဲရောမသွားဘူးအရေးကြီးတယ်အဲဒါကြောင့်ဝိယဝိဇ္ဇာစာအုပ်ဆိုတာရေးဆိုပြီးတိတိကျကျညွှန်ထားပါတယ်ဆိုင်ပါစီမှာပိတ်တာခြင်းတရားနည်းနည်းတရားတော့ဆက်ရပြောမယ်အလုံးတန်းတွေဆိုရင် ရေဝဲပဲအဲဒီလိုသုံးသပ်တော်နဲ့ဆက်သက်တဲ့ဥစ္စာတွေမလုပ်ရမချက်ရလို့ကိုယ်ကစန့်သတ်ထားတယ်မှားမှရတာကိုဒီလိုကလာဒီလိုနဲ့ဒီဆုံးဖြတ်ခြင်းလို့ပြောတယ်ငါးပါးအဘာအတွက်လဲအဲဒီလိုမင်္ဂလာအသေးမှပါပါကြီးမှလည်းရတယ်ဒီလိုဆိုင်မှာဓာတ်ပေါက်မှာထားတယ်ဟဲ့အဲ့ဒီလိုမလုပ်တော့ဘူးအမှားမှကောင်းလို့ရတာဗျာအဲဒုက္ခမှားလို့ရှိရင်တတ်ထားတယ်ကိုယ်တိုင်တတ်တာနဲ့သူပဲလို့ဓာတ်ပေါက်ကြက်ဓာတ်ပေါက် ဓမ္မဘယ်နှပွဲလို့မှားလိုက်ကလေးကပြည့်အသက်ဆိုင်တာလို့အင်္ဂုတ္တရနိကေသတုကပါနိဗ္ဗာန်ပါဠိတော့ပါဏာတိပါဠိတော့မှာကိုယ်တိုင်တိုင်းသောရှင်းဖို့စိတ်ကူမြောက်ပွားမှုလေးစုအကုသိုလ်လို့ကိုယ်တိုင်တတ်ထားရဲ့သူများကိုတိုက်တတ်ဖို့တိုက်တွန်းလာရဲ့အဲဒီလိုအသက်ကြီးကကျွေးရင်ဘယ်လိုအကျိုးရတဲ့ရနိုင်လဲလို့ရှင်းမုန်းကရှင်းသူကကျိုးမြန်ကုန်လေးကိုပေါ်ပြောတာရဲ့ အဲသူများတွေတတ်ပုံပြီးတော့ကတွင်းငွေလူရနေတာကိုသိကြည့်ငင်းငင်းကြီးကြားကြားကြီးနဲ့မတန့်ခွင့်ရင်ဒါစိတ်ကူလာပဲလို့သဘောတူလာပဲအဲဒီအကြောင်းလေးမျိုးတစ်မျိုးမျိုးဟာကိုယ်တိုင်လုပ်တာနဲ့အတူတူလို့ဆိုရဲအဲဒီလိုမှားပြီးဆိုတော့အတတ်တိုင်းတာလို့တိုက်တွန်းနေတယ်ပါလေအဲ့ဒါမလုံကောင်းဘူးအဲ့လိုဆိုရင်တို့သူလားကတော့အပြူပဲမှားလိုက်တာကတော့အမဲအပြူမဲ့ရောသွားရောအပြူမဲ့ရောလိုက်တာနဲ့ အကျိုးမဲ့အကျိုးဝယ်ပေးမှာလူရဲ့ကိုယ်တို့ကဘဝပရိသန်တွေအကျိုးပေးရင်အထက်တန်းလွန်မြေနီးမြေသာတတိသမီးတပတိသာအော်မှားရဲ့အကုသိုလ်ကလာပြီးတော့နှောက်ရှက်ပြန်တဲ့အတွက်အဲဒီဘယသမီးဘယသာဘယအာနာမယမိဖုရားမဖြစ်ရဘယအာနာယမိဖုရားဖြစ်ပြန်တဲ့ခဏပဲအာနာသိခံမိဖုရားရာထုကြောင့် အဲ့ဒါမင်းကတော့ကျွန်တော်ကခွေးတော်မကောင်းဘူးဆိုတာအဲ့ဒါပြောတာဒီလိုမှားပြီးတော့မလူကောင်းဘူးအာတို့ကဟိုဒီကသိခံလာတာကမှအထယ်ကြီးရဲ့ဒီဖြစ်နေတယ်ဆိုတာအဲ့ဒီကြောင့်လေတဲ့အဲ့ဒါကြောင့်မမှန်နဲ့လို့ပြောရတယ်အပြုံးမဲ့ရောရင်ရတဲ့အကျိုးအရာကလည်းအပြုံးမဲ့ရောတာလေအဲမှားတဲ့အကုသိုလ်ကဘဝပရိသန်လေးအကျိုးပေးရင်တော့တရိဋ္ဌံတဲ့လူတဲ့အရှင်ကုသိုလ်က ကူညီရတဲ့အတွက်ကြောင့်ထောတရိကံမင်္ဂလဟတိဌာနာရီသူသာယိနေယိအထင်မနေပတိတော်မင်းတို့ဆင်းလို့မင်းတို့ဖြစ်ရတယ်ဒီနေ့အသေးချင်းဆိုတဲ့ခွေးကြီးတွေကြည့်ပါလားဘယ်လောက်သာယိနေယိအထင်တာမြင်တယ်အဲ့ဒါမဟာမိသူရတာလေမဟာမာရာကခွေးဘွားပို့လိုက်တာလူရာကအဆင့်နေရောမသေးတော်ကြည့်ရတယ်ဒီနေ့အသေးချင်းခွေးကြီးတွေဂိမ်းကြီးစားတဲ့နေရာမှာလည်းအသုံးချ အဲအလုံးချကြာတကြနာကြာတော့သူကဘိန်းယူတွေ့တော့တတ်ကြရတယ်ရလေးအစီအရင်ရောက်သွားတယ်ဒီနေ့အဲဒါကြောင့်ဒါနကံကဒါနသုံးကအဖြူအမဲမရောစေခြင်းလို့လိုင်မာလေးကမူချထားတာတချို့ကမကြိုက်ကြဘူးမကြိုက်တဲ့နေလေးမလားနဲ့အဲဆိုရအောင်ဒါနလောက်သာဒါနလောက်သာဣတုဟာဣတုဟာဝန္တာရောင်ရဲ့မနေတယ်ဝန္တာရောင်ရဲ့ လိုင်မာတွေကဝေယဝိကဒေဝသမားတွေကသူတို့တတိကြီးကြီးထားပြီးတော့အလုပ်လုပ်ရတယ်။လိုင်မာတွေကဒေဝသမားလာပြီးဟေ့ဆိုရင်အဲကာယကောင်ဒီငါကြီးမပါအောင်ဆက်တာအဲဒီလိုမှယေရယမာရီကြာတော့တဲ့တန်ခါတော့ပြရတော့တောင်းတယ်မှာရေးထားတယ်ဒေဝသမားတွေကိုငါဝယ်မယ်ဆိုတော့တဲ့ဟာငါးရာရှိပါလားဆိုပြီးတခြားကြောင်းပေါ်ရတော့တဲ့အဲဒီတော့မှပြန်လဲလားငါးယောက်နဲ့ဒီကရေးမိပြီးတတ်တာတော့ စကားပြန်လဲတာအသေးကောင်တွေ့တယ်ကိုယ်ရဲ့တော့အဲ့ဒါလို့မလုပ်ပါဘူးတဲ့ယေရှုရှင်မာရိကြာတော်ရဲ့တတိယသုံးပါတာကအဲ့တော့ဒါနကလည်းအဖြူတက်တဲ့ဖြစ်ပါစေအမဲဒီမရောပါစေနဲ့သူဘုန်းကြီးတို့ကလမ်းညွှန်ထားတာကအဲဒါနအကြောင်းဒီလောက်ပြောရင်တော်ပြီအဲ့ဒီဒါနဟာသောတာပြောတဲ့သိရဝိသုဒ္ဓိသိရဝိသုဒ္ဓိကနေဝိပဿနာဉာဏ်ရောက်အောင်ရှုမှတ်တဲ့အခါကျတော့ စိတ်ကနေ15မဲဆိုတာကိုရမယ်ဒီကဏ္ဍအဲ15ကဘာကုသိုလ်ဆိုတော့အသံနာအတုက္ခဓမ္မတဲ့အပြူလဲမဟုတ်အမဲလဲမဟုတ်တာတဲ့ဟောမဲမဲ15မဲညာဆိုတဲ့မဲကုသိုလ်ကအပြူလဲမဟုတ်အမဲလဲမဟုတ်တဲ့ကံတဲ့အဲ့ဒီမဲကအကုသိုလ်အမဲတွေကိုလည်းအကုန်လုံးဖြစ်သိနိုင်တယ်လူဝဏ္ဏဘဝပေးနေကုသိုလ်အပြူရိုးလည်းအကုန်လုံးဖြစ်သိနိုင်တယ်ဟောဒီအမှတ်15 အပြူအမဲမဟုတ်တဲ့ကုသိုလ်လေအဲ့ဒီအပြူအမဲမဟုတ်တဲ့ကုသိုလ်အပြူလည်းမဟုတ်အမဲလည်းမဟုတ်တဲ့ကုသိုလ်ရဖို့လို့ဒိဋ္ဌာမန္တမမိဂရဟောဝိပဿနာတရားအလုံးအာထုတ်နေပြီအာထုတ်ပါအပြူဒါနကုသိုလ်ကိုပြန်တွေးစိတ်ဓာဝိသုဒ္ဓိသမာဓိပဲသမထအဲ့တို့လည်းအပြူရင်းပါတာပဲအဲ့ဒီဟာကိုတွေးတယ်တွေးတယ်ဝန်တာတယ်ဝန်တာတယ်ရှုအဲ့ဒီစိတ်ကနေ15ဟောအပြူမဲမဟုတ်တဲ့ကုသိုလ်ဖြစ်သွားရော အဲဒီငါရဓမ္မအကုသိုလ်တွေရောလောဘလောဘမိမဲ့ကုသိုလ်တွေရောမျိုးပြုတ်တာအဲဒီဓမ္မနိဗ္ဗာန်ဟောဒါနဲ့ကုသိုလ်အပြူကိုအပြူအမဲမဟုတ်တဲ့အခြေအနေရောက်အောင်လုပ်တဲ့နည်းအဲဒီမှာပြည့်စုံတာအဲနောက်တစ်ခေါက်သီလလောက်သာသီလလောက်သာကျင့်သုံးကကျင့်သုံးကဝန္တာရောက်ရဲမနေလေဝန္တာရောက်ရဲမြတ်စွာဘုရားကလည်းနသီလပဒမတ်တိလား သီလလောက်ကလေးနဲ့ရောင်ရက်တင်တင်မနေပါနဲ့တဲ့သီလဆိုတာသီလဥဒ္ဓိပဲလို့ဝေမိရတဲ့ကြားထဲမှာအာရသီလ၊စေပါသီလ၊စေပါသီလဒီတဲ့ကျွမ်းနဲ့ကျွေးလို့ရဲ့သီလဒီတဲ့ကျွမ်းနဲ့ယဟန်တဲ့မယနဲ့ဘောရသီလအဲဒါလောက်လေးနဲ့ရောင်ရက်တင်တင်မနေနဲ့ငါးပါးသီလ၊စေပါသီလသမားတွေကိုစံမဖို့ပါဘူးဒီမှာပြောမှာကဘုရားမြတ်စွာဘုရားနဲ့တော့ကအရှင်ဒိဋ္ဌာဆိုတာရှိတယ်အရှင်ဒိဋ္ဌာမှာသင်္ကန်းချုပ်ဖို့ ပိတ်ပိုင်းလေးတစ်ထည်ရလာတယ်အကျဉ်းဉာဏ်ပဲသင်္ကတရေသာသင်္ကတတော်သာမပြည့်တယ်လို့ခုနကအထာနမကอืมငါကိုကြီးနဲ့ဒီအထေကျောင်းကြီးနဲ့မတော်ဘူးအဲဒီသူ့ကိုကြီးအထားတဲ့ပိတ်ကျင်းတယ်ကိုဓာတ်တဲ့တဲ့နဲ့နှုတ်လို့သင်းနှုတ်လို့သင်းပြီးတော့စီပြန်ဆွဲဒီထောက်ထောက်လေးတိတိနှင်းနှင်းလေးဆွဲပြီးပြန်ရက်ပြီးသိင်းတာ အဲသင်္ကန်းတစုံကလောက်တဲ့အခါကျတော့ဟေးညီမလေးဟိုဒီချင်းကငါအပ်ထားတဲ့အသေးပိုင်းလေးပြေပွဲငါသင်္ကန်းချုပ်မယ်ပြီးလာတော့ဆွေးရည်နေတဲ့လူကြီးငါအပ်တော့မှကျန်ကျန်ကြီးဟာဘယ်နဲ့အစောကြီးမပြေးပါနဲ့ငါအပ်တဲ့ကြည့်ပြီးပြေးပါအာမဟုတ်ပါဘူးကိုကြီးရဲ့ကျန်ကျန်ကြီးကိုညီမလေးကလူအောင်လုပ်ကားတာပါဒါအကူကြီးရဲ့အသေးပါပဲဆိုတော့အေးဒါပြင်ကောင်းပါပြီလို့သင်္ကန်းချုပ်တာပေါ့ တပါးနဲ့ထုတ်လို့မြန်မြန်မပြီးဘူးလင်း90ပါးဝိုင်းပြီးတော့ထုတ်ရတယ်လက်ထုတ်ကိုအဲသင်္ကန်းချုပ်ဘွယ်အခါလာမှာညီမလေးကနေတယ်ဖုံးဖို့နောက်ဆုံးသင်္ကန်းချုပ်ဘွယ်သိရဲ့ရက်မှလည်းကြကြနနမြန်မြန်လာလာကျက်ပြုတ်ပြီးလှူတာကိုအဲကြကြနနကောင်းကောင်းကျက်ပြီးလှူတော့ကိုယ်တော်ကလည်းကောင်းကောင်းပုံပေးလိုက်တာအဲဒီအရှင်လေးကမှာ သံဃာတိဗုဒ္ဓဟာရံသီရာပိတုံအသိကွန်တော်သူရဲ့အစာရင်ကအဲ့ဒီလက်ကြီးမရှိနိုင်တော့ဘူးသတ်တော်ရဲ့အစာရင်ကများတော့အစာမရှိအစာမရှိတော့ကာလံကတ္တဝါသိတာပဲသိတော့ဘယ်လိုသိလဲတတမင်ယေဝစီဝရိဥကာဟုတ်တော်ဘာကြောင့်ဟောအဲ့ဒီသမ်းမှာသင်္ကန်းမှာသမ်းဖြစ်တယ်တဲ့အရှင် ဉာဏ်မမူရဘူး။နာဆိုတာတိရစ္ဆာန်ပဲ။အပေအပေဆိုတာအောက်ခေါ်တယ်။ဘာကြောင့်လဲ။သောအာယသမဒိဋ္ဌောသောအရှင်ဒိဋ္ဌာရီဒီဝရကောလကေတဝါချုပ်ပြီးသောဝိသသင်္ကန်းအတိတ်ကလေးကိုကြည့်ပြီးတော့တတ်သံမေဥပ္ပန္နသီနေဟောအဲ့ဒီသင်္ကန်းကိုတာယာစွန့်လန်းတဲ့လောဘစီရှိနေခြင်းကြောင့်သင်္ကန်းသဘောကျတာတဲ့လောဘလေ။အဲ့ဒီလောဘကြောင့် အဲ့ဦးမယ်အဲဘာတတ်နိုင်ကြီးဒါကြောင့်သို့သီလလောက်သာသီလလောက်သာကျင့်သုံးကားကျင့်သုံးကားဝမ်းသာရောင်ရဲမနေနေဝမ်းသာရောင်ရဲမနေနေသီလရှိလို့သီလဝိတ္တုကြီးပြည့်ခံတယ်စိတ်ဓာတ်ဝိတ္တုကြီးပြည့်အောင်မှတ်စိတ်ဓာတ်ဝိတ္တုကြီးပြည့်ပြီးရင်တိတိပုံလေးဆိုတော့နာမရူပပြိဋ္ဌာညာပြိဋ္ဌာညာနှမွေးနှမဲ့ရရင် မူလသောတာပန်ညာဏတရဝိဇ္ဇာဒီအပေမရောက်ဘူးတဲ့အခုတော့မှတ်လာမှာပဲနဲ့အတန်ကြီးဘိုက်နာရဲကမှတ်ရမှာနာရဲနာရဲနာရဲအန်ကြီးတော့အန်ကြီးနဲ့အန်ကြီးအန်တော့အန်လေအန်လေအဲဒီမှာအကုန်လုံးစောင့်မှတ်ရမှာအင်းကသဘောကျตายရတော့ตายရလေตายရလေตายရလေဒီလိုကျွတ်မှရမှာအဆက်မပြတ်တဲ့တရားကျွတ်မှဒီတော့ပါဘူးနိုင်တာပေါ့အခုမှတ်မှမှာပဲနဲ့အမမဆိုတော့လောလောကဒီအကုသိုလ်တွေကို ဖိတ်နေကြအောင်ဆိုပြီးတော့ဒိဋ္ဌံအပေဘုံဘဝပို့လိုက်ငါအဲ့တို့လူတွေမှာကြွယ်တာပြမမောပြအိမ်တော်ကြီးအမျိုးသားခင်သမီးရသားရသမီးရပြည်ကြီးရဆန္ဒရဆန္ဒတလောက်ယနေ့ဒီရုပ်မြင်လာကြမှာသာဟိုးတုံးလို့သိသိတဲ့လူတွေအိမ်မှာမိုးတဲ့ကြောင်လေးခိုးလို့တွေမှကြကြွယ်တာပြသားရပြမြတ်လို့ပြနှစ်တဲ့ပြသွန်းလာပြကြီးပြရအင်အားကြီးပါအောင်နေတိုင်းငါးပါးဒီလားဒီလား ကိုယ့်ရဲ့မှာအောင်ကျမကြီးနာတောင်းနိုင်လားဘယ်မှာလဲဒီလားအင်အားသွဲလန်းသွဲတာကြာကြီးကမြင်ရလိုက်ပါပြီလေသာဝကဖြစ်ကိုသာဝကဖြစ်ကိုချိန်ထုတ်ပြီးသုံးသပ်ပြီးနှုတ်ထုတ်ကြည့်ရတာကောက်ချက်ဆိုကြည့်ရတာတို့တီလာလောက်သာတီလာလောက်ပါရှင်းသုံးကရှင်းသုံးကမသာရောင်ရဲ့မနေနေမသာရောင်ရဲ့မနေနေသောရမြတ်စွာဘုရားညွှန်ကြားတဲ့ဒီလောက်ကိုဒီလောက်ကိုအစဉ်တိုင်းလက်ပြီးလို့ အဆင့်မီအောင်ကြိုးစားသွားလို့ရှိရင်ဘယ်လောဘဘယ်ဒေါသကမှအပေကိုမပို့နိုင်ဘူးတဲ့အဲတန်း9ရက်အတွင်းဘာမှမတတ်အောင်တော့တန်းဘွားသေးတော့မှ920ခုနသောသီလကုသိုလ်တွေကတုတ်တိရဏတ်ပြီးပို့ရသည်မလိကမင်းပြားကြီးကတုတ်တိရဏတ်ပြီးရောက်အရင်တိတ်ကလည်းတန်းဘွား9ရက်နေသေးတော့မှသီလကုသိုလ်တွေဝင်လာနိုင်လို့တုတ်တိရဏတ်ပြီးရောက်ကြတယ် အဲဒါနရဲ့သီလရဲ့ဘလောက်လဲရောင်ရဲတဲ့နေဝင်ရဲ့ပြီးတော့တမာတိအထအဝါတမာတိလာပြီနာတမာတိဆိုတာသိက္ခာပုဒ်ကြီးပဲဒုတိယမှာသိက္ခာပုဒ်ကြီးဆိုရအောင်တမာတိလောက်သာတမာတိလောက်သာဝါများသာဝါများသာဝန္တာရောင်ရဲမနေနေဝန္တာရောင်ရဲမနေနေတမာတိသမထလေးနဲ့အာတုမြေတို့မောပြတဲ့ဘုရားနေရဘုရားမျိုးမျိုးဖန်ဆင်းနိုင်အဲဒါတော့အသိမြင်တမာတိသိက္ခာပုဒ်ကြီးဆိုတော့ ဝိပဿနာလမ်းကြောင်းလိုက်ခဏနဲ့ပါဒနာအမွေဆိုတဲ့မေတ္တရားကြီးညာနာတကဝိဇ္ဇာအရောဂယဝိဇ္ဇာအတိတ်နဲ့ရှင်းမှာသိသမာဓိအားကောင်းနေတာပဲအဲဒီလောက်သမာဓိအားကောင်းတဲ့မဟာနာကဆရာတော်ဘုရားကြီးဆိုတာလမ်းကြောင်းရှိမှအတ္တကပြောတယ်ဇာလမ်းမှာအဲမဟာနာကဆရာတော်ဘုရားကြီးရဲ့အရှင်ဒီတိအရှင်ဓမ္မဒေနာကသုံးတိုက်ပြီးတော့ပုထုဇေဝေ အဲ့ဒါကိုသမာဓိအစဉ်မှာသိအစဉ်မြင်နေတော့နိဗ္ဗာန်ဆိုတဲ့သိကုတ်ကိလေသာပယုတ်ခံလေးမြေပေါက်60တဲ့သိခဲ့တဲ့အားမှမပေါ်ဘူးအဲ့ဒါရင်သူ့ကိုယ်ရဟန္တာလို့သိနေတာဆရာတော်ကြီးအဲ့ဒါဒီရှင်မရှင်ဓမ္မတင်ကသွားပြီးတော့ကျင်ရတာဆရာတော်ကြီးဗျာသင်ကြီးကောင်ဖန်ဆင်းကြပါဗျာသူငယ်ကိုယ်ကြီးသင်ကြီးကောင်ဖန်ဆင်းကြတယ်အဲ့ဒီဗျာဘင်းကြီးသမရရဲ့သွမ်းရင်လေပုံစံမျိုးလိုဖန်ဆင်းနိုင် အဲဒီဆင်းကြီးကအမီးကြီးခေါင်းနှမောင်းကြီးပဒါထဲထဲလည်းရဲ့နောက်ပေရောက်ကြအလံကြီးမြည်ပြီးတော့ဆရာတော်ဘုရားကြီးဒီကိုမေတ္တာထုတ်တာနဲ့အညီပြေးလာတဲ့ဟန်ဆက်ပြီးတော့ခံဆင်းတော်မူပါဦးဘုရားတတိယမသမတွေနဲ့တောက်ထားတယ်အာနာဆရာတော်ဘုရားခံဆင်းတယ်ကိုယ်စိတ်ကျွမ်းအင်းနဲ့ခံဆင်းတဲ့ဆင်းကြီးကိုယ်စီပြေးလာတာမြင်ရတော့ကြောက်အဲကြောက်တယ်ဆိုတာဒေါသဒေါသကိရိတာနှစ်ပေါင်း60ရုပ်နေတဲ့ဒေါသကိရိတာ မျိုးမကုန်အမြင့်ကမပြုတ်ခဲ့ဘူးအာယုံဆိုတဲ့အကြောင်းခိုင်ခိုင်မာမာမတွေ့လို့လားတို့ကငုတ်ပြီးစိတ်ထဲပေါ်မလာတာအခုသေဘေးအန္တရာယ်ဆိုတဲ့အာယုံခိုင်ခိုင်မာမာကြောက်တရားကြီးမြင်ရတွေ့နေရပြီအဲ့ဒါကြောက်စိတ်ပေါ်လာတာပေါ့အပြင်းလို့တတိအရှင်ဘာနေရတော့သင်္ခါကကွဲထားရလေအဲတမာတိတမာတိတမာတိလောက်နဲ့ရောင်ရဲတင်းနေနေတာဝိပဿနာလိုက်မပြောင်းဘူး နိုင်တော့ဒေါသကိလေသာပေါ်လာတဲ့ပေါ်လာတဲ့ဆရာတော်ဘုရားကြီးကသိသွားပြီဟဲ့ငါရဟန္တာမဟုတ်သေးဘူးရဟန္တာမလို့နဲ့အနာဂတ်မဖြစ်သေးဘူးဟောသမာဓိမာနကဆရာတော်ဘုရားကြီးကသမာဓိသိရဘူးလို့ရဘယ်တော့အသိမြင်ထားတယ်လဲဒိဗ္ဗသောတာအဝိဇ္ဇကအတန်ကြားရတယ်အကြားရတယ်ဒိဗ္ဗအစဉ်ကိုအဝိဇ္ဇကအာယုဘယ်တော့သိသိမှားပါလေဖြစ်ဖြစ်မြင်ရင်မြင်နိုင်ရဲ့အမြင်ရတယ်။ကောင်းရင်ပြန်သွားနိုင်ရဲ့မြည်ကြီးရဲ့ ခွဲပြီးတော့ငုံသွားနိုင်တယ်ဘုံဓာမျိုးမျိုးဖန်ဆင်းပြနိုင်တယ်အဲသူစိတ်ဓာတ်ဥဒ္ဓိသမထဘလောက်ဆင်မြင်ထားတယ်ဒီနေ့ပရိသေကသမထပရိနိယရှင်လုံးမပြည့်ခင်တွင်းမှာကိုယ်စိတ်ကဟိုတွေးတွေးတွေးဘယ်မှာစိတ်ဓာတ်ဥဒ္ဓိဖြစ်မလဲသိအားနေပါတယ်ဒီနေ့ပရိသေကသမထ ဉာဏ်ဓမ္မဘူးမှသိတဲ့အခါကျတော့တတိအရှင်ဓမ္မရိနာအရှိမဆောက်ရောက်ဆောင်တဲ့ဥပ္ပရိကြီးအာဟုတော်မီဟောဤအာဟုရစေအဲတတိအရှင်ဓမ္မရိနာကဒီမိဂရာဝိပဿနာသတိပဋ္ဌာန်ကျင့်ပြီးသင်ပေးလိုက်တယ်မန္တဆရာတော်ပြည့်ရနားထောင်ပြီးသင်ယူတဲ့ပရိယတ်ဒီသာသနာပြုပွဲကြီး သေယူပေးတာနဲ့ပရိပါတိသာသနာပြုပြီးမဟာနာကတရားတော်ဘုရားကြီးဥဇာဝါလုကဝါဥဇာဝါလိကဝါတိမနာထေရောဥဇာဝါလိကဝါတိအယမသတင်းသုံးနေတော်မူတဲ့မဟာနာကတရားတော်ဘုရားကြီးဒီကာမဒါနခေတဝတတိအရှင်ဓမ္မရိညာသင်ပေးတဲ့မိဂရာဝဝိပဿနာယူနေမှနေခြင်းပေါ်အာထုံနေတရားတော်ကြီးကိုသင်ယူပြီး၍သင်္ကမအာရုံကြသင်ညာကံ လိုက်ဆောင်မယ်လို့ကြွသွားပြီးညာလန်းတယ်ဘယ်လန်းတယ်ညာလန်းတယ်တတိယဗြဟ္မဝေခြေသုံးလအတွင်မှာဧကဗလံအရတံပါကုနီအမှတ်စဉ်ကအာသောတရားဝိဇ္ဇာ၄သင်ပေါက်ပြီးတော့ယဟန္တာအဖြစ်ရောက်သွားတယ်။ပုံမှုကြည့်လေလား။မြို့တို့အမြင့်တို့ဆိုတာနည်းနည်းလေးတောင်မှမကြံဘူး။အဲဒါကြောင့်သမာဓိလောက်သာသမာဓိလောက်သာ ဝါများကဝန္တာရောက်ရဲ့မနေလေမာနကြရီနှစ်60တောင်အချိန်ကုန်ဆုံးသွားတာအခုတပည့်ကောင်းနဲ့တွေ့လို့ဒါပဲဆရာကောင်းတပည့်အဲပန်းကောင်းပန်းတယ်တပည့်ကောင်းဆရာပန်းကောင်းပန်းရတာတပည့်ကောင်းရဲ့ဆရာရှာတယ်သားကောင်းသမီးကောင်းရဲ့အမိဖာရှာတယ်မိကောင်းဖာကောင်းရဲ့သားသမီးကများတယ် အဲတမာရီကောင်းနေတယ်ရောင်ရဲတင့်တယ်မနေနဲ့ဒါနကုသိုလ်ကိုတွေးရုံတွေတွေးပြီးမနေနဲ့ဒါနကုသိုလ်ကိုပြန်တွေးတာတမာရီအဲတွေးပြီးတွေးရတွေးဝမ်းသာတယ်ဝမ်းသာတယ်ရှုမှအဲဝိပဿနာဝိပဿနာဘက်ကိုရောက်အောင်ကြီးပဲလုပ်ပါလေအဲနောက်ပရိယတ်ကြီးဘာဟုတ်သိသိနာဝါပနာဆိုရအောင်သာပေလောက်သာသာပေလောက်သာတကျွမ်းကတကျွမ်းကဝန္တာရောင်ရဲ့မနေလေဝန္တာရောင်ရဲ့မနေလေဟောဒီမှာဘာဟုတ်သိသိနာဝါပနာ ဘာဝိသေနာဘာဝိသေသာတာတယုံလောက်နေရင်းနဲ့မနေနဲ့တို့မင်္ဂလာတရားတို့မှာဘာဝိသေသာမင်္ဂလာဝါယဗုဒ္ဓဩနတဘာဝတိသံအကျမ်းအမြင်များသောသူ၏ဖြစ်သည်ဥဒ္ဓမံမြတ်လာသောမင်္ဂလာမင်္ဂလာမြည်ဤဟူ၏သုံးသင်္နတရိကနာ၏မလေတော်အကျမ်းအမြင်များတာလဲမင်္ဂလာပဲတဲ့ဒါကြတဲ့အကျမ်းကပါအမြင်ကပါဒီလိုခွဲပြီးတော့မေးခွန်းလုပ်ရတယ် အဲဒီလိုမင်းတို့တော့အကျမ်းဆိုတာပြောသမျှနားထောင်ပြီးမှတ်ထားတာဒါအကျမ်းများတယ်လို့ခေါ်တယ်အဲဒီနေ့တော့စာပေအခါနဲ့မှတ်တတ်နေကြတာရှင်းနေကြတော့စာဖာမှတ်မိသမျှဒါအကျမ်းမင်္ဂလာပဲမိဒကသုံးပုံပဇတ်ထဲအလွတ်ရပြီဆိုတာအကျမ်းမင်္ဂလာအထော့အထိပ်ပဲအမြင်မင်္ဂလာဆိုတာကဘာတော့ဩ ဣဒံမဓမ္မမိဂရဝိပဿနာတရားအလုံးအာထုဖြစ်ပြီအထုပါသာသာကတံငါဘုရားတို့မှာတော့အခါတာတော့အမြင်မင်္ဂလာပြည့်စုံရေးနေပင်ညွန်ပြယုံရတာသွန်းနေရပါကုန်၏အမြင်မင်္ဂလာဆိုတော့တို့ဝေမိထားတဲ့သားရမှာတိနာမတို့ကပြိဋိဌာဉာဏ်က15မိညာဘုံညာအဲ့ဒါအမြင်မင်္ဂလာပဲတာတက်ရင်အကြမင်္ဂလာပြည့်စုံတယ်ဝိပဿနာမိဂရာဝံတရားအာမရုပ်သိရင်အမြင်မင်္ဂလာမရှိသုံးညာအမြင်ရှိရင်ဘာဖြစ်လဲ မမြင်ရင်ဘာဖြစ်တယ်လဲကန်းတာပေါ့ဟုတ်ကလားမမြင်တော့ကန်းနေတာတွေဟာမေယောဗလာဗုဒ္ဓဘာသာကစွန့်စွန့်ပြီးတော့ကအမှောင်နဲ့သွားကြတာအကန်းကြီးအကန်းကြီးသဘောပေါက်လားအဲ့ဒါကြောင့်အမြင်ရအောင်လုပ်ဆမ်းပါသူတို့ရခြင်းနဲ့အမြင်ကဘယ်နာပါရှိတယ်ဒါတော့ပဲအမြင်ရအောင်လို့လည်းသိကြရတယ်မတိကိုကုံကိုကိုပင်ရိုင်သွားပြီးတော့သက်တာလို့စားပြီးလုပ်ရရတာအမြင်ရအောင်လို့ရပါလိမ့်မယ်ကိုးတောင်ကန်းအောင် တတဲ့အမြင်ရခြင်းမိခရာဝိပဿနာတရားအလိုလုပ်ရတယ်။ဟောနာမရူပပရိသေဏဉာဏ်ကဘာကိုမြင်တယ်အတ္တရိယအတ္တမရှိဘူးယုတ်နံပဲလို့မြင်ပြီးမကောင်းဘူးလားဒီနေ့။ပိဋကပရိခာဉာဏ်ကဖန်ဆင်းခြင်းမရှိဘူးအကြောင်းကျိုးယုတ်နံမြပဲလို့မြင်ပြီးသမတနာဉာဏ်ကဘယ်ထဲမှမမြဲဘူးအနိစ္စတွေကြီးပဲလို့မြင်ပြီးသမတနာဉာဏ်ကသာပြော၁၃အနုလောမဉာဏ်ကြီး အနိစ္စဒုက္ခအနတ္တတွေကြီးပဲလို့တဏှိတကြမြင်လားဝါသရဝဉာဏ်မဉာဏ်ဘုံဉာဏ်ကအာသင်္ကနနိဗ္ဗာန်ကိုမြင်ပြီအဲ့ဒီအမြင်မကပြည့်စုံဖို့မိဂရာဝိပဿနာတရားလို့အထောက်ပါတယ်ဒါကြောင့်သို့သာပေလောက်သာသာပေလောက်သာကျွမ်းကသတ်နိုင်ပါသာရောင်ရဲမနေလေသာသာရောင်ရဲမနေလေသာတယုံနဲ့မြင်မလား မိဂရာဝိပဿနာတရားတော်အားတယ်လို့တစ်ကနေ30လေး15ဒီဉာဏ်လေးစိတ်ထဲမှာပေါ်မှာဘာဖြစ်လဲမြင်နေအဲဒါကြောင့်မြတ်စွာဘုရားကဘာဟုတ်သစ္စေနာဝါပနာဟိသာတယုံအကြမ်းများယုံနဲ့ရက်မနေနဲ့အုံးကွာရောင်ရက်တင်းတင်းမနေနဲ့အုံးမင်းတို့အမြင်မင်းကားရဲ့ပြည့်စုံအောင်ဣဒ္ဓမာဓမမိဂရာဝိပဿနာတရားလို့အထုတ်ဖို့ဟဲ့ အမြင်ပြည့်စုံမှဉာဏတဏဝိဇ္ဇာအဘိဓမ္မဝိဇ္ဇာဖြစ်မှာပေါ့သဘောပေါက်မလားအဲဒီမှာသာသနာမြတ်စွာဘုရားလက်တော်ကာလကမဟာသုံးဝိလဆရာတော်ဘုရားကြီးဆိုတာဗိဓကသုံးပုံပါဇက်တဲ့အလွတ်ရထားတာအကျမ်းမင်္ဂလာပြည့်စုံတယ်ဝိပဿနာတရားအလုံးအမတော်လို့အမြင်မရှိကမ်းနေတယ်ဘုရားတော်ဘုရားကြီးပြန်တော်မူတဲ့အခါအထက်ကိုပါတော်ရပြည့်သေးသေးတယ်ဆိုရက် သလုံးပေါင်းတတ်ညွန့်အရာအထက်ကမမြန်အဝိဓိဟောအောက်ဆုံးသွားရောရှိုးသွားရောအဲခေါ်ပါမြတ်စွာဘုရားပွင့်တော်မူဘုရားမြတ်စွာဘုရားသာဝတိဇီတော်မှာတရင်သုံးတဲ့အချိန်ဒီလုဒ္ဒရွာအင်ကြီး900တနေ့တဲ့ကိုဝင်ယူတနေ့တဲ့မွေးမွေးပဲ900ဒီကလေးတွေအရွယ်ရောက်တော့သူ့ပါပြီးတော့9ဖန်ကြကျွေ9ကြီးတကောင်မိလား ဒီငါကြီးတတ်ပြီးရောင်းစားလဲပိုက်ဆံများများရမှာမဟုတ်ဘူးရှင်မြင်ထဲအရောသူ့တွေကလည်းများများရမယ်ဆိုခေါင်းကြီးတွေထက်အဲပြောလိုက်လှေကြီးတွေထက်ငါကြီးထမ်းပြီးကောသလနန္ဒကိုယူလာကောသလရှင်မြင်ကလည်းငါကြီးမြင်ရလားလုံးလို့အဲအကြောင်းပြန်ပြီးအောင်ဒီတော်သွားရတော့နေကြီးနဲ့ငါးကြီးထမ်းပြီးဒီတော်အကြောင်းတော်သွားမြတ်တော်ရဲ့ကာဏဂုရီကြောင်းကြောင်းလိုက်ချိန်မှာစမြတ်တော်ဘုရားဒီငါးကြီးရဲ့အတိတ်ကြောင့် ဖြစ်ဖြစ်ဟောင်းနေပြန်ပြီးတော့မိတ်ရတော်မူပါဗျာတဲ့မြတ်တော်ဘုရားကအဘိညာဉ်သွန့်အင်းနဲ့ငါပြောတဲ့စကားလူများနားလေစီလို့ဒိဋ္ဌံကြီးမေးတယ်တောင်သိကပိတော်သင်ဟာကတော့မြတ်တော်ဗျာလက်တော်ကာလကကပိလာယဟံမှန်ရဲ့လားအာမဗန္ဒီအဟံကပိတော်တပိတော်ကတော့မြတ်တော်ဗျာသာသနာမှာပြိဋကသုံးပုံတော်ကပိလာယဟံဖြစ်ခဲ့တာမှန်ပါတယ် ဆက်မေးတယ်မြတ်စွာဘုရားမြတ်စွာဘုရားအမေးတွေကိုဖြေတယ်အဲယဟန်ဘောကပြီးတော့ဘယ်ရောက်အဝိသိရောက်ပါလေဗျာအခုငါအစ်စ်ကိုဘယ်ရတာလဲဒီအဝိသိကလာခဲ့ပါလေအဲ့ဒီယဟန်ဘောကမှသင်တို့ညီကိုတယောက်သင်္ကန်းဝါတာမဟုတ်လားသိရင်ကိုကြီးသာကတမထေဘယ်ရောက်ပြိဋိနိဗ္ဗာန်ပြုပါပြီဟောယဟန်လာဖြစ်တာအာသဝခေယဝိဇ္ဇာ၄ချက်ယဟန်လာဖြစ်တော့ပြိဋိနိဗ္ဗာန်ပြုရတယ်နိဗ္ဗာန်အပြရောက်တာပဲသင်မေတော်တာရိအနေနဲ့ညီမတာဝနာတို့ဟာဘယ်မတော်ဟာအဝိသိမှာပါဗျာ သက်သင်ခုငါးဘဝကသိရင်ဘယ်သွားရမလဲတတိတော်လဲအဝိရိမေတော်နဲ့ညီမရှိတဲ့နေရာပြန်ရမှာပါဗျာအဲဒီမှာကြည့်ဓမ္မပဒမှာဖာကြည့်ရှိတယ်နော်ဒါကပိလမေသာဝတ္ထုတဲ့ဘာဝတိဒမင်္ဂလာမှာအကျမ်းမင်္ဂလာတစ်ချမ်းပြည့်စုံပါရဲ့အမြင်မင်္ဂလာပြည့်စုံအောင်မင်္ဂလာဝိပဿနာတရားအလုံးအမတုံးခြင်းရောက်ကန်းနေတဲ့အတွေ့အမောင်နဲ့ရောက်သွားတာ အဲ့ဒါကြောင့်သို့သာပေလောက်သာတကျွမ်းကဝန္တာရောင်ရဲ့မနေလေအဲ့ဒီနေ့ဘာသင်္ကန်းဘာသင်္ကန်းဆိုသင်္ကန်းနေအမြည်ပေးပြီးအဲသင်္ကန်းလောက်ပြီးနေအချိန်ကုန်နေတဲ့သူဘလောက်ရင်နာစရာကောင်းလေတိုင်းနောက်တစ်ခုသိဉ္ဉေရမှန်သိဉ္ဉေရမှန်နေနိုင်ကနေနိုင်ကဝန္တာရောင်ရဲ့မနေလေဝန္တာရောင်ရဲ့ မြတ်စွာဘုရားဝိဝိကသေနေနာပါတဲ့တောထဲမှာတောရကြောင်နေနိုင်ုံလောက်နဲ့ရောင်ရင်တင်းတင်းမှုမရှိသေးနဲ့တောကြောင်ကျော်ဆရာတော်ကြီးတပါးအင်္ဂလိပ်ကျောင်းခင်းနဲ့လွတ်လပ်ရေးခင်းနှစ်ခင်းပြီးတဲ့ဆရာတော်ကြီးပါအကြောင်းပြောရအောင်အဲဒီဆရာတော်ကြီးရဲ့တပည့်ယဟန်တော်တပါးဟာတောထဲသွားတော်ပြီးဘယ်သူမှမရှိဘူးလူအနေနဲ့မြင်ရတာတယောက်မှမပြောအေးဒီနေ့ငါတရားဟောမယ်လာကြဟေးလာကြဟဲ့ငါတရားဟောမယ်ဟဲ့အဲဒီလိုကြွေးကြော်ပြီးတရားဟောလေကြည့် ယောဇာဝတ္တရဇီဝိအပတံဥရိယမယံဤကံကိတံတေယောပတ္တရောဥရိယမယံပဏ္ဏစာရသီရိမကိုဟောတဲ့တရားအချုပ်ကတော့သောက်လာတာယုံတရားနန္တရားတွေပေါ်လာပြောက်သွားဖြစ်ဖြစ်ကိုမသိပဲအသက်တရားနေရပြီမများသောက်လာတာယုံနန္တရားတွေကိုမိဂရာဝိဝဒနိကြကြရှုမှပေါ်လာပြောက်သွားဖြစ်ဖြစ်သိတို့ရှိရင်တရက်တမနဲ့နေရပြီမြတ်တယ်ဒီလိုဟောတာ အဲအတန်ရဲ့ကြတယ်ပြန်ဟောပါဦးကွာပြန်ဟောပါဦးကွာအတန်ကြရတယ်အကောင်မမြင်ရဘူးအာကွာဒီပါလေးနဲ့သူတို့ငါဖို့ကွာငါဆိုတော့ပြီးမှမြင့်စရာလေးဟာတို့မှဆရာလေးကအများကြီးပေးဆရာလေးပြောတယ်အဲဒီမှာနာမည်ပေါ်ပြောရဲ့ဘယ်တော့အကြောင်းမှာဘွားပေါ့အာဘယ်ညာဝီနည်းနဲ့ဒေတာကျန်တာလေးနဲ့ရေးပြီးတော့ဘယ်လိုရှိနေမျိုးရောက်တာလဲမပြောချင်ဘူးဘွားငွေကလေးတစ်ပိတ်ကျေတော့ငွေရင်းကလေးဟာလည်းမဟုတ်ပါဘူးလို့ အဲဒီငွေကလေးတစ်ပိတ်ဆွဲလာပြီဘုရားရှင်ရိတ်တာရှိတဲ့သင်္ကန်းလေးဆွဲလာတာအခုငွေတစ်ပိတ်ဆိုတော့သင်္ကန်းနဲ့တန်ဖို့များတာပေါ့ဆွဲလာတယ်ဟောတရက်ပိတ်တာဖြစ်နေတယ်မပြောလိုက်သေးတဲ့ဥဒိယပိယညံလောက်နေတော့ရောင်ရင်းမရင်းရဲ့ဟေးလို့ဆိုသူ့ဥဒိယပိယညံကတိတ်ကုဖြစ်ဖြစ်ပဲအဲဒီမှာမိဂရဝိပဿနာနေကြကြ ဒီမှာညွှန်ကြားတဲ့ရှုမှတ်ပြီးတော့ဖောက်တာမှပေါ်လာပြောက်သွားပိန်တာမှပေါ်လာပြောက်သွားကိုယ်တာမှပေါ်လာပြောက်သွားတွေးတာမှပေါ်လာပြောက်သွားဝမ်းနေတာမှပေါ်လာပြောက်သွားအင်ကြံနေတာမှပေါ်လာပြောက်သွားအဲ့ဒီပေါ်လာပြောက်သွားကိုတဏှိတရားသိတဲ့ဥရိယဗျာညာလာတော့အမှတ်လေးညာနဲ့တဒနာဝိဒ္ဓါပဲအပေကလွတ်တယ်အမှတ်နဲ့နှစ်ညာရတဲ့ညာနဲ့တဒနာဝိဒ္ဓါတောင်သုရသောတာပန်အပေကလွတ်ပါတယ်ဘုရား မြတ်စွာဘုရားကဇာနုသောနိမင်းသားကိုနောက်ဘဝချမ်းသာရင်အမှတ်လေးပညာလောက်ရှိရမယ်လို့ဟောတာကနောက်ဘဝချမ်းသာပဲအပေရောက်ရင်ဘယ်ချမ်းသာတော့မလဲအတုဟာကစိတ်ကူးလုံဖြစ်ဖြစ်ကြီးကိုအဲ့ဒါခင့်တစ်ခင်ကြီးတဲ့ဆရာတော်မြတ်ကြီးတပါအကြောင်းတော့ဒါဆိုတော့ရနေတာသို့သိဉ္ဉ္ရမသိဉ္ဉ္ရမဒီနိုင်ငံဒီနိုင်ငံဝန္တာရောက်ရဲ့မနေလေဝန္တာရောက်ရဲ့မနေ ဩနောက်တော်မြတ်တော်ကခုတံမိလက်ခမသုခံအဘုဒ္ဓနာဒေဝိတံဘေကုဝိသာသမပါရိအဘသောအရကယံညာနတရာဝိဓမ္မာသောတာပန်နောက်ညာနတရာဝိသသကရာကညာနောက်ညာနတရာဝိသအနာဂံအစဉ်ရောက်ရုံနဲ့လေရောင်ရင်တင်းတင်းကြီးအေးမနေနဲ့ညာနတရာဝိဓာ40ရဟန္တာပြေကအောင်အာတုပါတဲ့အဲဒါဆိုရအောင်ဝိပဿနာဝိပဿနာသုမခာသုမခာ စွာဆင်းရဲကုန်စေပြီကောင်းစွာဆင်းရဲကုန်စေမိဂဝိပဿနာရှုဉာဏနဲ့ရဝိသလေးဖြင့်မြောက်ရောက်ခါမှဆင်းရဲတွေကုန်တာတဲ့ဘုရားအဝိဇ္ဇာဉာဏ်များဝိဇ္ဇာဉာဏ်များပိုင်ဆိုင်တာပိုင်ဆိုင်တာနွားတဲ့ကုန်ရင်အဲနွားတဲ့ကုန်ရင်ဆိုနွားမမွေးရတော့ဘောနွားပဲရှိတော့လေနွားမရှိတော့ ကြားတွေသေးကုန်မှာပေါ့သားပြန်နွားမှာမရှိတော့ပဲခုနွားလာသားပြီးကြားတွေကသိအားကောင်းနေတာကြောက်ကိုကြောက်ရနေတယ်နွားတွေကနော်ဝိဇာဉာဏ်များဝိဇာဉာဏ်များခိုင်ခိုင်ထားခိုင်ခိုင်ထားမှာတဲ့ဂုံကြီးကြီးမှာတဲ့ဂုံကြီးကြီးသာဝေခေါင်းပါသာဝေခေါင်းပါဘုထုကြာဘုထုကြာအင်းအာနွမ်းလျက်သေပန်းပွင့်အင်းအာနွမ်းလျက်သေပန်းပွင့်ဟောထုထုကြာဆိုတာတော်တော်ကပြောတယ်နာနာတတ္ထာဘုံလုံးကနာပြီ ဟိုအယူဒီယူဟိုဝါရဒီဝါရဟိုဝါရဒီဝါရဆိုတာကိုထိုးထိုးကြားလို့ခေါ်တယ်အဲ့ဒီကြားရရဲ့အတန်မနွမ်းမရှိတော့အဲ့ဒီကြားရဟာအင်းအန်းနွမ်းလည်းရပင်ပန်းပြီးတော့ပေကုန်တော့မှာပဲကြားရပေကုန်တော့မှာကြားရအလိုလိုအားနေပြီးတော့ပေကုန်အောင်တို့ဘာမလုပ်ရ နွားမဝေးရနွားမဝေးခြင်းဘာလို့မလဲကိစ္စမှာတပမိကရဝိပါဒနာတရားအလုံးအာရုံသိပြီအာရုံပါသဘောပေါက်လားသာဝေခေါင်းပါသာဝေခေါင်းပါဘုဒ္ဓကြဘုဒ္ဓကြအင်အာနွန်ရသေဗံကွင်းသေဗံကွင်းသေဗံကွင်းလိုင်မဟာတိလိုင်မဟာတိမေတ္တာဤမေတ္တာဤယုံကြည်ခံယူခြင်း ဩတမ္ပတာရိကဗောဓနိကလည်းပြောခဲ့တယ်တမ္ပတာရိကကျင်းနီရောင်ခဲ့လို့နီမြန်းတဲ့မုတ်စိတ်ကျင်လွယ်ရှိသူဒါဓမ္မတာရိကရဲ့ဂုဏ်လေးနိဗ္ဗိဒပိင်္ဂလမျက်လုံးတစ်ဖက်လာတယ်မျက်လုံးတစ်ဖက်မကောင်းဘူးအဲဒီဓမ္မတာရိကပေမဲ့နေမှာရှင်သာရိပုတ္တရာနဲ့တွေ့ပြီးဟောဒီအရိယဝိဇ္ဇာ လမ်းမိဂရာဝိပါဒနာကျင့်နေသင်သင်ပြီးတော့ကျင့်တယ်သင်တာကပရိယတိသာသနာကျင့်တာကပရိပါတိသာသနာကျင့်တော့ဓမ္မဓာတိကကြီးမှာဘယ်လောက်အထိဝိဇ္ဇာတွေအသိမြင်ပြီးနွားတဲ့သာသွားတယ်သောတာပတ္တိမေကတာဩရာတောအနုလောမခန္ဓာနိဗ္ဗာတိသောတာပတ္တိမေကတာဆိုအမှတ်၁၅အမှတ်၁၅မရောက်ခင်တဲ့အမှတ်၁၄ဒီကရုပ္ပကညာအဲဒီဒီကရုပ္ပကညာအထိ ဉာဏ်နဲ့တဏဝိသအဆင့်မြင့်သွားတာတဲ့ဓမ္မဒါရိကကြီးအဲဒါလောက်ဉာဏ်နဲ့တဏဝိသအဆင့်ရောက်တဲ့အခါကျတော့ဘောကာလံကတဝါတဲ့ဟောနွားခွေခံပြီးဗလန်းပေါ်မှာတုံးလုံးမကုန်လဲနွားခွေတဲ့ဒါယံမြေကြီးနဲ့ရိုက်မိတဲ့ဒါယံမောရာကြတာအဲ့ဒါတွေရှုမှပြီးတော့သေရောကာလံကတဝါသေတယ်သေတော့ဘယ်ရောက်သွားလဲ တုတ်တိတာပိုရိနိဗ္ဗာတိတုတ်တိတာနတ်ပြည်ဘာဘယ်မှာ250ကျော်လူတွေတက်ကြတဲ့အကုသို့ဘာတတ်နိုင်သေးတယ်အဲဒါကြောင့်ဝိဒါစင်ရင်ဝင်မစ်စင်ရင်ဝင်အဖြူလည်းမဟုတ်အမဲလည်းမဟုတ်တဲ့ကုသိုလ်နံပါတ်10ကအဲ့ဒီနံပါတ်10ကအဖြူလည်းမဟုတ်အမဲလည်းမဟုတ်တဲ့ကုသိုလ်ရရည်အတွေ့မိဂရာဝိပဿနာကျင့်တော့1 2 3 4ဆိုဒီကုသိုလ်တွေရတာမဲ့ကုသိုလ်တွေ အဲ့ဒီမဲ့ကုသိုလ်တွေကအင်မတန်အားကောင်းတာအကုသိုလ်တွေကိုအပြတ်ရှင်းနိုင်တယ်ဒါကြောင့်ဝိပဿနာဝိပဿနာပြုမှတ်ခါပြုမှတ်ခါအောင်းသွားဆင်းရဲကုန်သေးသည်အောင်းသွားဆင်းရဲကုန်သေးသည်အဲဓမ္မဒါရိကကြီးတွေ့ရမယ်ဆင်းရဲကြီးလားငရေတိစ္ဆာမိတ္တာသူတို့ကအပေ၄ပါးကလော့ရဲ့ဆိုတာညုံမှလို့မရတော့ဘူး250ကျော်တတ်လာတဲ့လူတွေကိုတတ်တဲ့အကုသို့ ဝရစိတ်ကလေးတွေကြက်ကလေးတွေတတ်တဲ့အကုသို့မဟုတ်ဘူးအဲ့ဒီအကုသို့တွေကြောင့်အမေတစ်ခေါက်ရောက်နေပြီဆိုရင်အမေရောက်လို့ဒီဘယ်မှာကုသိုလ်လားရှိတော့တယ်ငရဲဆိုတော့နိရယအယချမ်းသာနိမရှိဘယ်တော့မှချမ်းသာမရှိမြက်တောင်တစ်ခါစာအချိန်ခါကာလတွင်းတော့မှမချမ်းသာဘူးတရားသိရတဲ့ကောင်ရောက်တယ်အဲဘယ်တော့ဘယ်တော့သိရတဲ့ကောင်ရောက်နေစိတ်ကညှိုးနှွမ်းပြီးတော့ဖြစ်နေပဲအထိုင်ရာသင်္ကမနဲ့မိနေတဲ့ဆိုညောင်းလာပြီအညောင်းလာလေးနဲ့ ရောထွေနေကိုသိပဲကြီးတယ်ပဲသိကြီးတယ်ဒေါမနတအဒေါမနတဆိုအကုသို့အဲအကုသို့နဲ့အကုသို့နဲ့အကုသို့နဲ့ဒီလိုဖဲ့လွယ်ပြီးတော့ဒိဋ္ဌံဘောကကြီးတယ်တမောသူများတွေတတ်သားလာပဲအကုသို့ရောက်အပေရောက်အပေရောက်လို့ကအကုသို့တွေထလုံးအဲအကုသို့တွေကဆက်အကျိုးပြီးအပေရပဲတင့်နိုင်တော့မှာလေအဲကြောင့်ဒီနေ့လူလောကမှာလူအရေးအတွက်တန်ပေါင်း4000ကျော်သိချပြလို့ရတယ်ဘုရားဒိဋ္ဌိတွင်းတွေဘယ်မှာသိချပြလို့ရတယ်လဲခြားတွင်းတွေဘယ်မှာသိချပြလို့ရတယ်လဲ တိရစ္ဆာန်တွေကမြင်ရတယ်အဲမမြင်ရတဲ့ပိတ်တာတို့တရဲတို့အတူရကယ်တို့ငရဲတို့ဆိုတာရှိသေးတယ်မြင်ရတဲ့တိရစ္ဆာန်တော့လူတဲ့နှစ်ဆမကသုံးဆမကများနေတာအဲဒါကြောင့်လူဘဝရခဲ့တယ်ဆိုတာသိမှန်တာပေါ့လူဘဝရတော့အဖြူအမဲမဟုတ်တဲ့အကုသိုလ်တွေကိုဖြတ်နိုင်တဲ့လူဘဝနတ်ဘဝဗြဟ္မဘဝပို့မဲ့ကုသိုလ်တွေကိုပဲပြီးတော့နိဗ္ဗာန်ကိုပို့နိုင်တဲ့ အမတ်တဲ့ငါမဲ့ကုသူတွေရအောင်လုပ်ခွင့်ကြုံတော့ဣဒ္ဓမာတပံမိဂရာဝိပဿနာတရားအလုံးအထုတ်တိမိအထုတ်ပါမြတ်တော်ကတိုက်တွန်းနေရတာဝိပဿနာဝိပဿနာဓမ္မခာဝိပဿနာဝါစင်ရဲ့ကုန်သေးသည်ဘောဝါစင်ရဲ့ကုန်သေးသည်အဲ့တော့ဝိတံဖြစ်ရင်စင်ရဲ့ကုန်မယ်နွားတဲ့သားမယ်နွားတဲ့သားလို့နွားမရှိဘူးဆိုရင်တော့ကြားရည်သေးကုန်ပြီအဲ့ဒါကြောင့် တရားနာမည်ကပါတဲ့လေကြာယံအေဖို့နွားမမွေးတဲ့တရားတော်နွားမမွေးဘူးဆိုရင်ဘယ်လိုလုပ်မလဲနေတိုင်းနေတိုင်းအိမ်ပြန်ရောက်တဲ့နေ့စဉ်တရားမှန်တယ်သဘောပေါက်လားအဲတချို့ကျောင်းမှနေပြန်တော့အဲတရားမှန်နေကြည်ကြီးကျောင်းပေါက်နေထားပြခဲ့တယ်အေးရောက်တော့ဘာမှမလုပ်ဘူးအဲဒီလိုမဖြစ်စေရဘူးဒိဋ္ဌာမန္တမမိဂရာဝိပဿနာတရားအလုံးအာထုတ်နေပြီအတုပ သာသလက္ခဏာဘုရားတို့မှာတော့အခါတာတော့ကြားရန်အေးဖို့နွားမမွေးနိုင်တဲ့နွားမမွေးရတဲ့ဤဝေးညွန်ပြရုံရသွန်းလည်းရပါကုန်၏။အဲနွားမွေးမြွေကြီးချက်သိမ့်ဖို့အောင်းနာပင်နာကသာရှိမှအားထုတ်ကြအောင်